အခန်းကြီး၄အငယ်၁မှ၅အိုဣတရေလအမျိုးသားတို့တင်တို့သည်အသက်ရှင်၍တင်တို့ဘူဘီကူးကွယ်သောဘုရားသခင်သာရဘုရားပေးတော်မူသောပြည်ကို ဝင်ဆန်းမိအကြောင်းတင်တို့ကျင့်စရာဘို့ငါတွင်တင်သောစီရင်ထုံးဖွဲ့ချက်တို့ကို နားထောင်ကြလော့ငါမှားထားသောစကား၌တင်တို့သည်အသက်မသွင်းရအလျင်းမနှုတ်မပယ်ရ ငါမှားထားသည့်အတိုင်းတင်တို့ဖျားသခင်သာရဖျား၏ပညာတော်တို့ကိုစောင့်ရှောက်ရကြမည်သာရဖျားသည်ဘာလပေကုရကြောင့်ပြုတော်မူသောအမှုကိုတင်တို့သည် ကိုယ်တိုင်မြင်ရကြပြီဘာလပေကုရ၌စီကတော်သူအပေါင်းတို့ကိုတင်တို့၏ဖျားသခင်သာရဖျားသည်တင်တို့အထက်ကတုတ်တင်ပယ်ရှင်းတော်မူပြီတင်တို့ဖျားသခင်သာရဖျား၌မိဝဲသမျှသောတင်တို့မူကား ယနေ့တိုင်အောင်အသက်ရှင်ရကြ၏တင်တို့သည်တွား၍ဝင်စားသောပြည်၌ကျင့်เสียဖို့ငါ၏ဖျားသခင်သာရဖျားမှားထားတော်မူသည့်အတိုင်းစီရင်ထုံးဖွဲ့တော်မူချက်တို့ကိုတင်တို့အားငါတုံတင်ပြီအငယ်6မှ7တို့ဖြစ်၍ထိုပညာတရားတို့ကိုကျင့်ဆောင်ကြလော့တို့ပြုလင်ထိုပညာတရားရှိသမျှတို့ကိုကြားရသော လူမျိုးများရှေ့မှာသင်တို့၏ဉာဏ်ပညာသည်ထင်ရှားလိမ့်မည်သူတို့ကလည်းဤကြီးမြတ်သော လူမျိုးသည်အကယ်စင်စစ်ဉာဏ်ပညာနှင့် ပြည့်စုံသောအမျိုးဖြစ်၏ဟု ဆိုကြလိမ့်မည်ငါတို့သည်ဆူတောင်းလေရာရာ၌ငါတို့ဖျားသခင်သာရဖျားကြည်ရှုပြုစုတော်မူခြင်းကျေးဇူးကိုခံရသည့်ဤသူခြားသောဖျားကြည်ရှုပြုစုသောကျေးဇူးကိုအဘယ်မည်သောလူမျိုးကြီးခံရသနည်း ငါသည်ယနေ့သင်တို့၌ထားသောတရားအပေါင်းနှင့်အမျှဖြောင့်မတ်သောစီရင်ထုံးဖွဲ့ချက်တို့ကိုရသောအဘယ်လူမျိုးကြီးရှိသနည်း။သင်တို့သည် ဟောရာအရပ်မှာသင်တို့၏ဘုရားသခင်ထာဝရဘုရားရှေ့တော်၌ရပ်နေကြသောအခါ၊ကိုယ်တိုင်မြင်သောအမှုအရာတို့ကိုမမေ့မလျော့၊နောက်တသက်လုံးနှလုံးသွင်းနိုင်မည်အကြောင်းကိုယ်ကိုကိုယ်သတိပြုကြလော့။ကိုယ်စိတ်နှလုံးကိုကြိုးစား၍စောင့်ရှောက်ကြလော့ ထိုအရာတို့ကိုသားမြေးတို့အားလည်းသွန်သင်ကြလော့။ထိုအခါထာဝရဘုရားက၊လူများတို့ကိုငါ့ထံမှာစုဝေးစေလော့။သူတို့သည်မြေကြီးပေါ်မှာအသက်ရှင်သမျှသောကာလပတ်လုံးငါ့ကိုကြောက်ရွံ့၍သားမြေးတို့အားသွန်သင်စေခြင်းငှါငါ့စကားကိုကြားစေမည်ဟုငါ့အားမိန့်တော်မူသည်အတိုင်း၊သင်တို့သည် အနီးတော်သို့ချဉ်းကပ်၍တောင်ခြေရင်း၌ရပ်နေကြ၏။ တောင်ထိပ်သည်မိုဃ်းကောင်းကင်အလယ်၌မီးလောင်လျက်၊မဲသောအဆင်း၊မိုဃ်းတိမ်တိုက်၊ထူထပ်သောမှောင်မိုက်နှင့်ပြည့်စုံလေ၏။12ထာဝရဘုရားသည်လည်းမီးထဲကသင်တို့အားမိန့်မြွက်တော်မူ၏။သင်တို့သည်သဏ္ဌာန်တော်ကိုမမြင်ရဘဲစကားတော်အသံကိုသာကြားရကြ၏။သင်တို့ကျင့်စရာဘို့မှာထားတော်မူသောပဋိညာဉ်တရားတည်းဟူသော ပညတ်တော်ဆယ်ပါးတို့ကိုမိန့်မွက်၍ကြောက်ပြား နှစ်ပြားပေါ်၌ရေးထားတော်မူ၏။သင်တို့သည်တွား၍ဝင်စားသောပြည်၌ကျင့်စရာဘို့သင်တို့အားငါတွင်တင်ရသောစီရင်ထုံးဖွဲ့ချက်တို့ကိုလည်းထိုအခါသာရဖျားသည်ငါအားမှားထားတော်မူ၏။အငယ်၅မှ20ဟောရရ၌သာရဖျားသည်မိတဲ့ကတင်တို့အားမိမွဲ့တော်မူသောအခါ မြည်သည့်အစင်းတရံကိုမျှမမြင်ရသည်ဖြစ်၍နောက်တဖန်တင်တို့သည် လူယောက်ျားလူမိမတရံမြေကြီးပေါ်မှရှိသောတရိษံတရံမိုးကောင်းကင်၌ပြန်တက်သောငှက်တရံမြေပေါ်မှတွတ်တက်သောတရိษံတရံမြေနှင့်ရရေ၌နေသောငါးတရံရှိသောရုပ်ထုကိုတင်တို့သည်ဖောက်ပြန်၍ကိုအဖို့မလွတ်ရမည်အကြောင်းမိုးကောင်းကင်ကို မျှော်၍နေလကျယ်မြန်းသည်ဟုသော မိုးကောင်းကင်တစားရှိသည်များတို့ကိုမြင်သောအခါသင်တို့၏ဘုရားသခင်သာရဘုရားသည်မိုးကောင်းကင်အောက်၌ရှိသည်များသောလူမျိုးတို့အားဝေငှပေးကမ်းတော်မူသောထိုတစားတို့ကိုဝတ်ပြုကိုးကွယ်စေခြင်းကသူတစ်ပါးတို့သည်သွေးဆောင်၍မရနိုင်မီအကြောင်းကိုကိုကိုတတိပြုကြလော့သင်တို့သည်ယနေ့၌ဖြစ်တဲ့ကဲ့သို့ဒါဝရဖျားအမွေခံတော်မူသော လူမျိုးဖြစ်စေခြင်းကသင်တို့ကိုအဂုတုပြည် တန်မီးဘိုတဲကနှုတ်၍ယူဆောင်တော်မူပြီအငယ်27မှ24ထိုမှတပါသာရဖျားသည်သင်တို့အတွက်ငါကိုအမျက်တော်ထွက်၍ငါသည်ယော်ဒန်မြစ်တစ်ဖက်သို့မကူးရမည်အကြောင်းနှင့်သင်တို့၏ဖျားသခင်သာရဖျားသည်သင်တို့အမွေခံစရာဖို့ပေးတော်မူသောထိုပြည်မြတ်သို့မဝင်စားရမည်အကြောင်းချိန်ဆိုတော်မူပြီးတို့ဖြစ်၍ဤပြည်၌ငါတရားမည် ယော်ဒန်မြစ်ကိုမကူရ။တင်တို့သည်ကူး၍ထိုကောင်းမွန်သောပြည်ကိုဝင်စားကြလိမ့်မည်။တင်တို့၏ဖျားသခင်သာရဖျားသည်တင်တို့၌ထားတော်မူသောဗြိဉ္ဉ်တရားကိုမေ့လျော့၍တင်တို့ဖျားသခင်သာရဖျားမြစ်တားတော်မူသော အရာတို့၏တရန်ရှိသော ရုပ်တုကိုမလုံမိအကြောင်းကိုကိုကိုသတိပြုကြလော့အကြောင်းမူကားတင်တို့၏ဘုရားသခင်သာရဘုရားသည်လောင်သောမီးအပြစ်ရှိသည်ဟု ယုံလွယ်သောဘုရားဖြစ်တော်မူ၏အငယ်25မှ31တင်တို့သည်သားမီးတို့ကိုဖွမ်းမြင်၍ထိုပြည်၌ကြာမြင့်စွာနေပြီးမှတဖန်ဖောက်ပြန်သည်ဖြင့်တဒံတစုံတစ်ခုရှိသောရုတ်တုကိုလှုပ်၍တင်တို့၏ဘုရားသခင်သာဝရဘုရားအမျက်တော်ကိုနှိုးဆော်ခြင်းဟာရှေ့တော်၌ဒုစရိုက်ကိုပြုလျင်ကောင်းကင်မြေကြီးကိုတင်တို့တစ်ဖက်၌ယနေ့ငါတိုင်တည်ဒီကား င်တို့သည်ယော်ဒန်မြစ်ကိုကူး၍ဝင်စားသောပြည်၌မကြာမမြင့်မှီဆက်ဆက်ပျောက်ပျက်ရကြလိမ့်မည်။ထိုပြည်၌တာရှည်စွာ အသက်မရှင်ရ။ရှင်းရှင်းဖျက်ဆီးခြင်းသို့ ရောက်ရကြလိမ့်မည်။ထာဝရဘုရားသည်လည်းသင်တို့ကို တပါးအမျိုးသားတို့တွင် အရပ်ရပ်ကွဲပြားစေ၍၊နှင်ထုတ်တော်မူသော သာသနာပလူတို့တွင်သင်တို့သည်နည်းနည်းကျန်ကြွင်းရကြလိမ့်မည်။ထိုအရပ်တို့၌ လူလက်ဖြင့်လုပ်၍မမြင်နိုင်မကြားနိုင် မစားနိုင် မနမ်းနိုင်သောတစ်သားဖျား၊ကျောက်ဖျားတို့ကိုသင်တို့သည်ဝတ်ပြုရကြလိမ့်မည်။သို့သော်လည်းထိုအရပ်တို့၌သင်တို့၏ဘုရားသခင်ထာဝရဘုရားကိုတဖန်ရှာလိုသောအခါ၊စိတ်နှလုံးအကြွင်းမဲ့ရှာလျှင်တွေ့ရကြလိမ့်မည်။သင်တို့သည် နောင်ကာလ၌ဒုက္ခဆင်းရဲကိုခံရ၍၊ဤအမှုအလုံးစုံတို့နှင့် တွေ့ကြုံသောအခါ သင်တို့၏ဘုရားသခင်သာရဘုရားထံတော်သို့ပြန်လာ၍စကားတော်ကိုနားထောင်လျင်သင်တို့၏ဘုရားသခင်သာရဘုရားသည်တနာတတ်သောဘုရားဖြစ်တော်မူသောကြောင့်သင်တို့ကိုစွန့်ပစ် ဖြစ်စည်းတော်မမူသင်တို့ဘိုးဘေးတို့အားချိန်ဆတော်မူသောဗြိညင်တရားကို မေ့လျော့တော်မမူအငယ်32မှ40 ဘုရားသခင်သည်မြေကြီးပေါ်မှလူကိုဖန်ဆင်းတော်မူသောနေ့မှစ၍တင်တို့မဖြစ်မီလွန်လေပြီးသောကာလပတ်လုံးမိုးကောင်းကင်တစ်ဖက်မှတစ်ဖက်တိုင်အောင်မေးမြန်းကြလော့ဤမြတ်လောက်ကြီးသောအမှုဖြစ်ဘူးသလောဤကဲ့သို့သောအမှု၏တည်င်းကိုကြားဘူးသလောဘုရားသခင်သည်မိတဲ့ကမိမွတ်တော်မူတန်ကိုတင်တို့သည်ကြားတဲ့ကဲ့သို့အခြားသောလူမျိုးသည်ကြား၍အသက်ချမ်းသာရဘူးသလော သင်တို့၏ဘုရားသခင်သာရဘုရားသည်အေဂုတုပြည်မှာသင်တို့မျက်မှောက်၌ပြုတော်မူတကဲ့သို့စုံစမ်းခြင်းနမိတ်လက္ခဏာနှင့်အံပွဲသော အမှုတို့ကိုပြခြင်းစစ်မှုကိုရောက်စေခြင်းအာကြီးသောလက်ယုံတော်ကိုဆန့်ခြင်းကြောက်မဲ့ဖွယ်သောယူပါယုံတို့ကို ပြခြင်းအပြင် အခြားတစ်ပါးသောဖျားသည်တွား၍လူတစ်မျိုးထဲကတစ်မျိုးကိုမိမိအဖို့နှုတ်ယူဘူးတလော ထာဝရဘုရားသည်ဘုရားသခင်ဖြစ်တော်မူကြောင်းကို၎င်းကိုယ်တော်မှတပါအခြားသောဘုရားမရှိကြောင်းကို၎င်းတင်တို့သိစေခြင်းဟာထိုအချင်းရာတို့ကိုတင်တို့အားပြတော်မူပြီးတင်တို့ကိုတုံတင်၍ကောင်းကင်တဲကစကားတော်တန်ကိုကြားစေတော်မူပြီးမြေကြီးပေါ်မှကြီးစွာသောမိတော်ကိုလည်းပြတော်မူ၍တင်တို့သည်မိတဲကစကားတော်ကိုကြားရကြပြီး ။သင်တို့ဘိုးဘေးများကိုချစ်တော်မူသောကြောင့်၊သူတို့အမျိုးအနွယ်ကိုရွေးကောက်တော်မူပြီ။သင်တို့ထက်အားကြီး၍များပြားသောလူမျိုးတို့ကိုသင်တို့ရှေ့မှနှင်ထုတ်တော်မူ၍၊ယနေ့ပင်ဖြစ်သကဲ့သို့သူတို့မြေထဲသို့သင်တို့ကိုသွင်း၍အမွေခံစေခြင်းငှါမဟာတန်ခိုးတော်အားဖြင့်အဲဂုတ္တုပြည်မှ ရှေ့တော်၌နှုတ်ဆောင်တော်မူပြီ။သို့ဖြစ်၍၊ထာဝရဘုရားသည်အထက်ကောင်းကင်ပေါ် အောက်အရမြေရှိပေါ်မှာဘုရားသခင်ဖြစ်တော်မူကြောင်းကို၎င်းအခြားတစ်ပါးသောဘုရားမရှိကြောင်းကို၎င်းယနေ့တိမှတ်၍နှလုံး၌တွင်းမိကြလော့တင်တို့နှင့်တကွာသားမီးတို့သည် ချမ်းသာရခြင်းငှာ၎င်းတင်တို့၏ဘုရားသခင်သာရဘုရား ပေးတော်မူသောပြည်၌အသက်တာရှည်စေခြင်းငှာ၎င်းယနေ့ငါမှားထားသောပညာတရားတော်တို့ကိုစောင့်ရှောက်ရကြမည်ဟု မောရှိသည်ဟောပြောလေ၏ အငယ်41မှ49ထိုအခါအိနီချင်းကိုအညှိုးမထားဘဲအမှတ်တမဲ့တတ်မိသောသူသည် ပြေး၍အသက်ချမ်းသာရသောမြို့သုံးမြို့တို့ကိုယော်ဒန်မြစ်အရှိနေထွက်ရဘဲ၌မောရှိသည် ခွဲထားလေ၏ထိုမြို့တို့၏အမိကရုဘင်အမျိုးသားနေရာတောလွင်ပြင်၌ဘေဇာမြို့ဂတ်အမျိုးသားနေရာဂိလပြည်၌ယာမုတ်မြို့မနာရှေမျိုးသားနေရာဘာရှံပြည် ဂေါလံမြို့တည်းဤ၍ကမောရှိသည်ဣဒရေလအမျိုးသားတို့၌ထားသောတရားသူတို့သည်အေဂရုပြည်မှထွက်သောနောက်ဟေရှဘုံမြို့နေအာမောရိရှင်ပြည်ရှိဟုန်ဤနိုင်ငံအတွင်းယော်ဒန်မြစ်အရှိဘက်ဘက်ဖေဂူရာမြို့တစ်ဖက်၌ရှိသောဂျိုင်းတွင်မောရှိဟောပြောသောတက်သေးစကားစီရင်ထုံးဖွဲ့သောစကားသည်မောရှိနှင့်ဣဒရေလအမျိုးသားတို့သည်အေဂရုပြည်မှ ထွက်ကြသောနောက်ထိုရှင်ပြည်နှင့် ဗာရှန်ရှင်ဘုရင်ဩဃဒီဟုသောယော်ဒန်မြစ်အရှိနေထွက်ရာဘက်၌နေသောအာမောရိရှင်ဘုရင်နှစ်ပါးကိုလှုပ်ကြံ၍သူတို့ပြည်ကိုအာနုံမြစ်နားမှရှိသော အာရောမြို့မှဆ ảy ၍ဟေရမုန်တောင်ဒီဟုသောဇီးအုံတောင်တိုင်အောင်၎င်းယော်ဒန်မြစ်အရှိဘက် လွင်ပြင်နှင့်တကွလွင်ပြင်နှင့်ဆိုင်သောအိုင်နာအာစုပိတခာမြို့တိုင်အောင်၎င်းသိမ်းယူကြ၏